သာသနာတော်တက္ကရာ2558ခုနှစ်ကောဇာတက္ကရာ1386ခုနှစ်ကဆုံလပြည့်ကျော်12ရက်ခရစ်နှစ်2014ခုနှစ်မေလ25ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် LA ကောင်တီဆန်ဂေပရိယေစီတီး ဒေါက်တာဥမောင်မောင်ဒေါ်မီယုသမီးမတ်ချုသင်းမောင်မိသားစုများဤဓမ္မစကုဓမ္မယုံဓမ္မခမ်းမတော်ကြီးအတွင်မှာရွှေမင်းဝန်ဆရာတော်ဤ6ရက်အချိန်ပြည့်တရားစခန်းပွဲမှာမာသရိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုးရိုးသေးသေးရှုပွားနာကြားပြီးတော့နေကြတယ်ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါန တရားလူဘေးလူမာကတတိပဌာနသုတ်တံတရားတော်ဘာတရားတော်လဲလဲဒီတတိပဌာနသုတ်တံတရားတော်ကြီးကိုမူရင်ထားပြီးတော့ရင်ထားပြီးမူထားပြီးတော့ယောဂီများနဲ့တင့်လျော်တဲ့သက်ဆိုင်ရာသက်ဆိုင်ရာအပိုင်းလေးတွေကိုပိုင်းပြီးတော့ဘုန်းကြီးတို့ဟောကြားပေးသွားတာမှာ အစာပိုင်းနေရာဖြင့်တတိပဋ္ဌာန်ရဲ့အကျိုးတရားတွေကိုဒီတတိပဋ္ဌာန်သုတ်တံကဟောကြားပေးထားခဲ့အလယ်ပိုင်းမှာတတိပဋ္ဌာန်ရဲ့ကျင့်စဉ်တွေကိုဟောကြားပေးထားတယ်အဆုံးပိုင်းမှာဒီတတိပဋ္ဌာန်တရားကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေဟာရက်ပိုင်းလပိုင်းနှစ်ပိုင်းတွင်းမှာတရားသူရနိုင်ပုံတွေကိုအပိုင်းခြားနဲ့ရက်ပိုင်းလပိုင်းနှစ်ပိုင်းနဲ့ပိုင်းခြားပြီးတော့ဟောကြားပြီးတော့ထားလိုက်ဒီတတိပဋ္ဌာန်သုတ်တံကြီးဖြစ်ပါတယ်ဒါကြောင့်ဘုန်းကြီးများက စာပိုင်းညာပိုင်းအချိန်မှာဘုန်းကြီးတတိပဋ္ဌာန်တရားတော်ရဲ့ရနိုင်တဲ့အကျိုးတရားတွေကိုကြွေးကြော်ပြီးတော့ဘုန်းကြီးဟောကြားပေးနေပါတယ်။နာနေပိုင်းအချိန်မှာတော့ဖြင့်ယောဂီပုဂ္ဂိုလ်များကျင့်ကြံအားထုတ်ဖို့အတွက်တတိပဋ္ဌာန်ကျင့်စဉ်တွေကိုကာယ ानु ပတနာဝေဒနာ ानु ပတနာစိတ်တ ानु ပတနာဓမ္မ ानु ပတနာဆိုတဲ့ကျင့်စဉ်များနောက်ဣရိယာပဋ္ဌာပိုင်းကျင့်စဉ်များကိုဘုန်းကြီးယောဂီများကို ရှုတတ်မှတ်တတ်ကျင့်ကြံပွားများအထုတတ်အောင်နာနဲ့ပိုင်းချိန်မှာဟောကြားပေးပါလေအလူတရားအဆုံးပိုင်းဖြစ်တဲ့ရက်ပိုင်းလပိုင်းနှစ်ပိုင်းများနဲ့ပိုင်းခြားချက်ကိုတော့ဘုန်းကြီးတို့မနှက်ဖန်မှဒါအဆုံးပိုင်းလေးကိုဘုန်းကြီးတို့ဟောကြားပေးမှာပါဒါဒီရက်ပိုင်းလောက်ကလေးကိုဘုန်းကြီးတို့အချိန်ပိုင်းလေးအတွင်းမှာပြည့်ပြည့်စုံစုံဘုန်းကြီးလူရင်းချုံချုံပြီးတော့ဟောကြားပေးသွားတာပါဒါမနေ့က တတိပဌာန်တရားတွေပွားများအားထုတ်လို့ရနိုင်တဲ့အကျိုးတရား9ပါးတွေကမနေ့က6ပါးမြောက်ဖြစ်တဲ့ညာယတအဓိကမာယဆိုတဲ့အရိယာမဲ့ကိုရဖို့အတွက်ဧကယနာမဲ့ကဒီတတိပဌာန်လမ်းဟာတလမ်းပဲရှိတယ်တဲ့နှစ်လမ်းမရှိဘူးတဲ့တလမ်းပဲဒီတတိပဌာန်လမ်းကပဲအရိယာမဲ့ကိုရနိုင်တယ်ဒီအရိယာမဲ့ကိုရဖို့လည်းပဲကျင့်ကြံပွားများအားထုတ်တဲ့အခါကလာကြတော့ လောကုတ္တရာမေခင်ဖြစ်တဲ့အရိယာမေကိုပဲပွားရမှာလားဆိုတော့မဟုတ်ဘူးတဲ့လောကီမေခင်ဖြစ်တဲ့တတိပဌံမေခင်တရားတွေကိုပဲကျင့်ပွားထုတ်ရမယ်အဲ့လိုတတိပဌံမေခင်တရားတွေကိုကျင့်စဉ်အတိုင်းကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်ဟာနံပါတ်1အနေအားဖြင့်သီလစင်ကြယ်ပြည့်စုံမှုလိုအပ်ပါတယ်အဲ့ဒီစင်ကြယ်ပြည့်စုံတဲ့သီလကိုအခြေခံပြီးတော့ တမာရီတရားတွေထူထောင်တဲ့အခါကာလမှာအထူးအဖြင့်ဝရိယလေးစိုက်ပြီးတော့မိမိရှုမှတ်ရမယ့်ရှုခံအာယုံပေါ်မှာရှုစိတ်ကလေးနေအောင်ကြိုးစားပြီးရှုမှတ်ဖို့လိုပါတယ်။အဲဒီလိုကြိုးစားဖို့လည်းပဲဆရာကောင်းတမားကောင်းရဲ့ဆရာကောင်းတမားကောင်းနဲ့အမိခိုရပြီးတော့နိလမှန်ကန်စွာနဲ့ချင့်ကြံပွားများအထုနိုင်ဖို့လိုပါတယ် အဲလိုအာထုတ်တဲ့အခါမှာရက်ပိုင်းလေးအတွင်းနဲ့ပဲနာနေရုပ်ကိုပိုင်းခြားသိတဲ့ညာဒါလေးတွေဘုန်းကြီးတို့မနေ့ကပြောခဲ့ပြီအကြောင်းနဲ့ကျိုးကိုပိုင်းခြားသိတဲ့ညာနောက်ပြီးတော့ဖြစ်မှုပြမှုသဘောတရားတွေကိုဆင်ခြင်ပြီးသိတဲ့သမတနာညာဒါဖြစ်မှုပြမှုကို ရှုရင်းနဲ့ပဲတခါလေချက်ချကြအနေအားဖြင့်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဥဒယဘယအဲ့ဒီဖြစ်မှုပြမှုကိုသိတဲ့ဉာဏ်ထိအောင်ဘုန်းကြီး ဒါဝိပဿနာဉာဏ်၄ဉာဏ်ဘုန်းကြီးဟောခဲ့ပြီးပါပြီဒါအချင်းချုပ်ဘုန်းကြီးတို့ယောဂီများကိုဟောကြားပေးခဲ့တကယ်အပြည့်စုံဆိုရင်တော့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟောကြားထားတဲ့ဝိတုဒ္ဓိ9ပါးနဲ့ဉာဏ်စဉ်တရားတော်ဆိုတာရှိပါတယ်အဲ့ဒီမှာအကျေတဝင့်ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးဟာဟောကြားပေးထားပါတယ်ဘုန်းကြီးတို့ကဆရာတော်ဘုရားကြီးရဲ့ဒေသနာဉာဏ်တွေကိုအခြေခံပြီးတော့စွန့်နိုင်သမျှ ဘုန်းကြီးတို့ယောဂီများနားလေသဘောပေါက်အောင်ဘုန်းကြီးဟောကြားပေးနေပါတယ်ဒီတော့မနေ့ကဉာဏ်၄ဉာဏ်ဖြစ်တဲ့ဥရိယဗျာဉာဏ်ကိုရောက်တဲ့အခါအလင်းရောင်ပိတိပတ္တိဒုက္ခသရစတဲ့အဲ့ဒီမှာတရားအရသာဒုတွေတွေ့တယ်ဆိုတာဘုန်းကြီးမနေ့ကပြောခဲ့ပြီအဲ့ဒီတရားအရသာဒုတွေဟာတကယ်ကိုတရားစစ်တရားမှန်တရားမြတ်တွေမဟုတ်ဘဲနဲ့သူဟာရှေ့ကိုတက်လန်းကိုတားထားတဲ့ညဉ့်ညူးချောင်းတရားတွေဆိုတာလေဘုန်းကြီးမနေ့ကပြောခဲ့ပြီ ဒီအလင်းရောင်ပိဋိပတ္တိဒုက္ခတရာစတဲ့တရားရဲ့အရသာဒူးတွေတွေ့နေတဲ့အခါမှာဒါတွေကိုမိမိကตาယာပြီးတော့သဘောကျနေမယ်ဆိုရင်ဒါကိုပဲမိမိစိတ်ထဲမှာလင်းရောင်လေးတွေ့လိုက်တာသို့မဟုတ်ပီတိလေးဖြစ်သွားတာသို့မဟုတ်ခန္ဓာကိုယ်လေးကြွနေတာသို့မဟုတ်ခန္ဓာမိမိရဲ့ပတ်ဝန်းကျင်တစ်ခုလုံးမှာဘာမှအတန်အာယုံကစမရှိတော့မိမိတူးတဲ့တယောက်တည်းလေဟာပြင်းကြီးတစ်ခုတည်းပေါ်မှာမိမိရောက်ပြီးတော့ လင်းရောင်ထဲမှာထိုင်နေရတယ်လို့ဆိုပြီးတော့မိမိကဒါကိုตาယာနေမယ်ကန့်ညိနေမယ်ဆိုရင် ရှေ့ကိုတရားမတက်နိုင်တော့ပါဘူး။ဒါမနေ့ကဘုန်းကြီးပြောခဲ့ပြီလေ။အဲတော့အဲ့ဒီဝိပဿနာညဉ့်ညူးကြောင်းဒီတရားတွေဟာဝိပဿနာရှေ့ကိုတက်မဲ့လမ်းစဉ်ကိုတားဆီးထားတဲ့အတွက်ဒီအလင်းရောင်ပိဋိပတ္တိစတဲ့ဒုက္ခတရားစတဲ့တရားတွေဟာဒါဝိပဿနာညဉ့်ညူးကြောင်းတရားတွေပါ။ဒါတွေကိုမိမိတို့ဆရာသမားကောင်းနဲ့တွေ့ပြီးတော့ အဲ့ဒီအလင်းရောက်ပီတိပတ္တိတွေလွန်မြောက်အောင်ကြိုးစားသွားမှရှေ့ကဘင်္ဂဉဏ်ဆိုတာကို တက်သွားမှာဖြစ်ပါတယ်အဲ့တော့ဒီဉဏ်ကိုတချို့ပုဂ္ဂိုလ်တွေကသူတို့တရားတွေတော့အာထုတ်တာပဲယက်ဒီလာတွေနဲ့ဒါပေမဲ့ဒီတိုင်းလင်းရောက်ပီတိပတ္တိစတဲ့ဒီဒုက္ခတရားစတဲ့တရားတွေကိုသူတို့မတွေ့ခဲ့ဘူးဒါပေမဲ့အာထုတ်တဲ့ခါကလာကြတော့ဆရာသမားကတော့ဖြင့် မင်းတရားအသိဉာဏ်တွေပေါင်းမြောက်သွားပြီဆိုပြီးတော့ဆရာသမားတွေကမိမိတို့ကိုအမှတ်ပေးလိုက်ကြတယ်တကယ်တော့ဖြင့်ဒီဝိပဿနာဉာဏ်ယူကြောင်းတရားဆိုတာဥရိယဘယဉာဏ်ကိုရောက်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီဉာဏ်ယူကြောင်းတရားတွေဖြစ်ကိုဖြစ်တယ်ဒီဝိပဿနာဉာဏ်ယူကြောင်းတရားတွေမဖြစ်ဘဲနဲ့အထက်မဲ့ဉာဏ်ကိုရတယ်ဆိုတာကိုထုံးစံမရှိပါဘူးရာယုထုံးစံမရှိဘူးဒါကြောင့်ဒါနဲ့ဆက်ပြီးတော့ ဘယ်လိုပုံကိုယ်တွေမှာရနိုင်ပြီးတော့ဘယ်လိုပုံကိုယ်တွေဒီညဉ့်ညူးကြောင်းတရားတွေမဖြစ်တယ်လဲဆိုရင်ဝိပဿနုပကိလေသေးဟိပฏิပန္နပฏิပန္နကတ္တာတဲ့ပฏิဝေရပတ္တတအရိယာတာဝကတ္တစေဝဝိပฏิပန္နကတ္တသနိခိတကမ္မထာနတကုတိတပုဂ္ဂလတနုပ္ပဇန္တိလို့ဒီလိုဖွင့်ပြထားတယ်ဝိပဿနုပကိလေသေးဟိဝိပဿနာညဉ့်ညူးကြောင်းတရားတို့သည် ညဉ့်ညူးကြောင်းတရားတွေဆိုတာစောစောကပြောတဲ့အလင်းရောင်တွေပီတိတွေပတ္တိတွေဒုက္ခတရားအစတဲ့တရားတွေအဲ့ဒီဝိပဿနာဉာဏ်ယူကြောင့်တရားတို့သည်ပฏิဝေရပတ္တတံတဲ့မဲဖို့တို့ရောက်ပြီးသောအရိယတာဝကတ္တစေဝအရိယတာဝကအား၎င်းတဲ့မဲဖို့ရောက်ပြီးတဲ့ပုဂ္ဂိုလ်မဉ္ဇဉ်ပူဉ္ဇဉ်ဆက်ရောက်ပြီးပြီးအောက်ထက်သောတပန်ဖြစ်ပြီးသားပုဂ္ဂိုလ်ဆိုရင်ဘယ်တော့မှနောက်တစ်ကြိမ်ဒီဉာဏ်ယူကြောင့်တရားမလာဘူးတဲ့ နောက်တစ်ချိန်မလာဘူးဆိုတော့ပထမတစ်ချိန်သောတာပန်ဖြစ်ဖို့ကျင့်နေစဉ်မှာတော့ဥရိယဗျာဉာဏ်ကို ရောက်ပြီဆိုရင်ဒီညညူးချောင်းတရားတွေတွေ့တာပဲတဲ့ဝိပတိပန္နကတ္တသာတဲ့မှားယွင်းစွာကျင့်တော်သူအား၎င်းမိမိရဲ့ရှုမှတ်မှုတွေရှုမှတ်မှုတွေကြင်ကြံအားထုတ်နည်းတွေမှားနေရင်လည်းပဲတဲ့ဒီညညူးချောင်းတရားတွေကမဖြစ်ပါဘူးတဲ့နေခိတကမ္မထာနတ္တာတဲ့ကမ္မထာန်ကို ချထားလျက်ယန္နာယန္နာအာထုတ်တဲ့ပုဂ္ဂိုလ်အား၎င်းတဲ့ကမ္မထံတရားတွေဘုန်းကြီးတို့တတိပဋ္ဌာန်တရားတွေဝိပဿနာတရားတွေအာထုတ်ကြတဲ့အခါမှာဒီတရားကိုအာထုတ်တဲ့အခါမှာအစစ်မပြတ်ရှေ့အမှတ်နောက်အမှတ်စအောင်အာထုတ်တာမဟုတ်ဘဲနဲ့ယန္နာယန္နာပြီးတော့အာထုတ်တာတရားလေးတထိုင်ထိုင်လိုက်ပါရာလေးစုပြီးတော့စားလိုက်ကြစကားလေးပြောလိုက်ကြရင်ွေးချမ်းလေးတောက်လိုက်ကြဆွေးနွေးလိုက်ကြ နောက်တစ်ချိန်အချက်လေးပေးလိုက်ပြီဆိုတက်ပြီးတော့ငုတ်တုတ်ထိုင်လိုက်ကြအဲ့ဒီလိုဆိုရင်တရားအမှတ်တွေမဆက်ဖဲနဲ့ယန္နာယန္နာအာထုတာခေါ်တယ်နိခိတကမ္မထာနတကမ္မထာကိုချထားပြီးတော့ယန္နာယန္နာအာထုသော ပုဂ္ဂိုလ်အား၎င်းတဲ့အဲ့ဒီပုဂ္ဂိုလ်မျိုးလည်းပဲဒီဝိပဿနာဉာဏ်ညူးချောင်းတရားတွေမဖြစ်ပါဘူးတဲ့ဘာကြောင့်လဲသူဟာကမ္မထာကိုချထားပြီးယန္နာယန္နာအာထုတော့တတိတမာရီအားတွေကောင်းပါမလား တမာရီအားမကောင်းလို့ရှိရင်ဝိပဿနာဉာဏ်ရောဖြစ်ပါမလားဖြစ်တော့ကမ္မထန်တရားတွေဆက်ရှုမှတ်နေရင်တော့တမာရီတရားတွေကအားကောင်းမယ်အားကောင်းမှဝိပဿနာဉာဏ်တွေကဆက်ဆက်ပြီးတော့ဖြစ်သွားတာအဲ့လိုမဟုတ်ဘဲနဲ့ယန္နာထားလိုက်ပြီဆိုရင်တမာရီကကျသွားကျသွားပြီဆိုတဲ့ကနောက်တစ်ချိန်ပြန်ပြီးတော့တမာရီထူထောင်ရတဲ့အခါကျအားမရှိတော့ပြန်အဲ့ဒီလိုအားထုတ်နေလို့ယန္နာယန္နာအားထုတ်နေရင်လည်းပဲဒီဝိပဿနာဉာဏ်ကျူးကြောင့်တရားတွေမဖြစ်ပါဘူးတဲ့ နောက်နံပါတ်၄ကကုတိတပုဂ္ဂလတတဲ့ကုတိတပုဂ္ဂလတပြင်းပြင်းရည်ရည်နဲ့ဘုန်းကြီးတို့ယောဂီများစိတ်မပါလက်မပါနဲ့အဲ့ဒီမှာပြင်းပြင်းရည်ရည်နဲ့ပေါ့ပေါ့ဆဆအာထုနေသောပုဂ္ဂိုလ်အလကောင်နှုတ်ပြဇန်တိဒီဝိပဿနာဉာဏ်ညူးကြောင့်တရားတွေမဖြစ်နိုင်ဘူးဝိပဿနာဉာဏ်ညူးကြောင့်တရားမဖြစ်နိုင်တဲ့ပုဂ္ဂိုလ်ဒီအလင်းရောင်ပိဋိပတ်တိတွေမဖြစ်နိုင်တဲ့ပုဂ္ဂိုလ်ဟာနံပါတ်1 မဲ့ညာကိုမဲ့ဖို့ညာမဲ့ဖို့တို့ရောက်ပြီးသားပုဂ္ဂိုလ်အောက်ထက်သောတာပန်ဖြစ်ပြီးပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာနောက်တစ်ချိန်တဂရဂံမိမဲ့ညာပူညာရဖို့ဆက်ပြီးအားထုတ်တဲ့အခါမှာဒီဝိပဿနာဉာဏ်ညူးကြောင်းဖြစ်တဲ့လင်းရောင်ပီတိပတ္တိတွေဖြစ်နိုင်သေးရဲ့လားမဖြစ်နိုင်တော့ဘူးเนาะနောက်တစ်ခါနံပါတ်2အရိယတာဝကတ္တဇေဝတဲ့အရိယတာဝကအား၎င်းတဲ့ အရိယာပုဂ္ဂိုလ်မှလည်းပဲတဲ့အဲမေဖို့ရောက်ပြီးတော့အရိယာပုဂ္ဂိုလ်မှမဖြစ်ဘူးတဲ့နောက်ဝိပတိပါဏကတ္တစာမိမိကျင့်ကြံအားထုတ် နေတဲ့နိလန်မှားပြီးတော့ကျင့်ကြံအားထုတ်နေရင်လည်းပဲဒီဝိပဿနာဉာဏ်ညူးချောင်းနေဖြစ်ပါမလားမဖြစ်ဘူးတဲ့နံပါတ်1နောက်နံပါတ်3နေခိတကမ္မထာဏတ္တာတဲ့ဒီဝိပဿနာတရားကမ္မထာတရားအားထုတ်တဲ့အခါမှာမိမိကမ္မထာတရားကိုခြားထားပြီးတော့ယန္နာယန္နာပြီးတော့ အာထုတ်တဲ့ပုဂ္ဂိုလ်အား၎င်းစင်တိုင်းဇက်တိုင်းအာမထုတ်ဖင်းနဲ့တထိုင်လောက်ထိုင်လိုက်စကားလေးပြောလိုက်နားလိုက်နောက်တစ်ခါအချိန်လေးကြာလို့တထိုင်ထိုင်လိုက်နားလိုက်အဲ့ဒီလိုယန္နာယန္နာပြီးအာထုတ်နေတဲ့ပုဂ္ဂိုလ်မှလည်းပဲတမာရီအားမကောင်းတဲ့အတွက်ဝိပဿနာဉာဏ်မဖြစ်လို့ဒီဝိပဿနာဉာဏ်ညူကြောင့်တရားတွေမဖြစ်နိုင်ပါဘူးတဲ့နံပါတ်3နောက်နံပါတ်4ကကုတိတပုဂ္ဂလတာပြင်းပြင်းရည်ရည်နဲ့ပေါ့ပေါ့ဆဆအာထုတ်တဲ့ပုဂ္ဂိုလ်မှလည်းပဲ ဥရိယဘုရားဉာဏ်ကိုမရောက်နိုင်တဲ့အတွက်သူလည်းပဲအလင်းရောင်ပိဋိပတ်တိတွေမဖြစ်နိုင်ပါဘူးတဲ့ဒီဝိပဿနာဉာဏ်မျိုးကြောင့်တရားမဖြစ်နိုင်တဲ့ပုဂ္ဂိုလ်၄ယောက်ရှိတယ်ဘယ်နှမျိုးလဲအေး၄မျိုးရှိတယ်ဖြစ်နိုင်တဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်တွေမှဖြစ်နိုင်တာလဲဆိုတော့တမ္မာပฏิပန္နကတ္တာနိလန်းမှန်စွာကြင့်ကြံအားထုတ်လျက်မိမိအားထုတ်တဲ့တရားနိလန်းမှန်ကန်မှုမလိုအပ်ဘူးလားသူဟာအရေးကြီးဆုံးပဲ တမ္မမတိပန္နကတ္တာတဲ့နိလန်းမှန်စွာကျင့်ကြံအားထုတ်လျက်ယုတ်တပယုတ်တတာတဲ့မပြတ်မစဲရှေ့မှနောက်မှစအောင်အားထုတ်လျက်တဲ့အာရဒဝိပဿကတာတဲ့ဥရိယဗျာဉာဏ်သို့ဆက်ရောက်၍အာရဒဝိပဿကဖြစ်သောတဲ့ကုလပုဒ္ဒတာအမျိုးကောင်းသားအားတကယ်ကိုဝရိယဆိုင်ပြီးကြိုးစားအားထုတ်လို့ဥရိယဗျာဉာဏ်ကို ရောက်တဲ့ပုဂ္ဂိုလ်တဲ့ဥရိယဗျာဉာဏ်ဆိုတာဖြစ်ပျက်ကိုသိတဲ့ပုဂ္ဂိုလ်ဘာကိုသိတဲ့ပုဂ္ဂိုလ်လဲ အေးဖြစ်ပြဉာဏ်ကိုရတဲ့ပုဂ္ဂိုလ်အဲ့ဒီဉာဏ်ကိုရတဲ့ပုဂ္ဂိုလ်မှသာလျင်တဲ့ကုသတပုဂ္ဂလတာအဲ့ဒီလိုဖြစ်ပြဉာဏ်ကိုရတဲ့အမျိုးကောင်းသားအမျိုးကောင်းသမီးသည်သာလျင်ဥပ္ပဇန္တိယေဝါဒီဝိပဿနာဉာဏ်ယူချောင်းတရားတွေဖြစ်နိုင်နေဆိုတော့ဒီအလင်းရောင်ပိဋိပတ္တိဒုက္ခသရာစတဲ့ဒီတရားတွေဖြစ်နိုင်တဲ့ပုဂ္ဂိုလ်ဟာအာထုတ်တဲ့နိလန်မှန်ဖို့မလိုဘူးလားနံပါတ်1နော် နံပါတ်2ကအာထုတ်တဲ့အခါမှာယန္နာယန္နာအာမထုတ်ဖဲနဲ့မပြတ်မစဲရှေ့အမှတ်နောက်အမှတ်စအောင်ကြိုးစားအာထုတ်ဖို့မလိုဘူးလားနံပါတ်3ကဝရိယစိုက်ပြီးကြိုးစားအာထုတ်လို့ဒီဥရိယဘယဉာဏ်ကိုရောက်ဖို့မလိုဘူးလားအဲ့ဒီဥရိယဘယဉာဏ်ရောက်ပြီဆိုတဲ့ပုဂ္ဂိုလ်မှသာလျင်တဲ့ဒီဝိပဿနာဉာဏ်ညူးချောင်းတရားတွေဖြစ်နိုင်တယ်ဒီဝိပဿနာဉာဏ်ညူးချောင်းတရားကလည်းပဲတကယ်တမ်းကြတော့ ဒီအလင်းရောက်ပိတိပတ္တိဒုက္ခတရာစတဲ့တရားအရသာဒုတွေခံစားနေရတဲ့အခါကျတော့မိမိကိုယ်ကိုမိမိတကယ်နိဗ္ဗာန်ကို ရောက်နေပြီနိဗ္ဗာန်ကိုမျက်မှောက်ပြုနေရပြီလို့စိတ်แท้ကိုဒီလောက်ထိအောင်ထင်မှတ်ရလောက်အောင်မိမိရဲ့တရားချမ်းသာတွေကိုယ်တိုင် မခံစားရဘူးလားကိုယ်တိုင်ခံစားရတယ်အဲ့ဒါဥရိယဗျာဉာဏ်ရောက်နေလို့ဘယ်ဉာဏ်ရောက်နေလို့လဲဥရိယဗျာဉာဏ်ရောက်ပြီဆိုရင်ဘုန်းကြီးမနေ့ကဒီဥရိယဗျာဉာဏ်ရဲ့ တခါရင်အလင်းရောင်ပိဋိပတ်တိဖြစ်ပုံတွေကိုဘုန်းကြီးပြောခဲ့ပြီနော်ဒါတွေကိုထပ်ပြောနေရင်ရှေ့ကိုဆက်မရောက်ဖဲနေလိမ့်မယ်ဒါကြောင့်မို့အဲ့ဒီလင်းရောင်ပိဋိပတ်တိဒုက္ခတရာစတဲ့တရားဒုတွေတရားအရာဓာတွေကိုကိုယ်တိုင်ခံစားရအဲ့ဒီခံစားရတဲ့အခါကိုကိုကိုယ်ဒါနိဗ္ဗာန်ရောက်နေပြီဓမ္မဆိုင်နေပြီကိုဓမ္မတဖို့တော့ရနေပြီလို့ကိုကိုကိုစိတ်ကထင်မှတ်ပြီးတော့ဒီတရားတွေပေါ်မှာနှစ်သက်နေတာကိုနန္တိရာကဓမ္မရာကဓမ္မနန္တိလို့ခေါ်တယ် တရားပေါ်မှာပြန်ပြီးတော့နှစ်သက်နေတာဘယ်ပေါ်မှာနှစ်သက်နေတာလဲအေးတရားပေါ်မှာပြန်ပြီးတော့နှစ်သက်နေတဲ့အတွက်ကြောင့်ရှေ့ကိုတရားတွေတိုးတက်ပါအောင်မလားအဲဒီတော့ဆရာသမားမိမိကိုပြုပြင်ပေးနိုင်တဲ့ဆရာသမားကောင်းရှိဖို့မလိုဘူးလားတရားအထုတ်တဲ့အခါမှာမိမိကိုပြုပြင်ပေးနိုင်တဲ့ဆရာသမားကောင်းနဲ့အထုတ်ဖို့လိုပါတယ်အဲ့ဒီမှာဆရာသမားရဲ့ပြုပြင်မှုတွေကိုနာယူပြီးတော့ဒီလင်းရောင်ပိတိပတ္တိစတဲ့ဒီချမ်းသာတဲ့တရားအရာဓာတ်တွေကို မိမိကရှုမှတ်ပြီးတော့ ပယ်နိုင်ရအဲ့ဒါကြီးရှုမှတ်ပြီးတော့ပယ်နိုင်သွားပြီဆိုတဲ့အခါကျတော့မှရှေ့ဆက်ပြီးတော့ဘာကိုရလာလဲဆိုတော့ရှုမှတ်တိုင်းရှုမှတ်တိုင်းဟာတပြက်တည်းပြက်နေတဲ့အပြက်သဘောကြီးတွေကိုတွင်ရမြင်ရတယ်ဘင်ကညာဘာညာကိုရောက်လာတယ်ဒီဥရိယဘုရားညာကနေကူးသွားတဲ့အခါကျတော့နည်းနည်းပင်ပန်းသေးတယ်အဲ့ဒီကနေဆက်ပြီးတော့အာထုနေရင်အာထုနေရင်လည်းအဖြစ်သဘောမထင်တော့ဘူးအပြက်သဘောကိုထင်ရတယ် မိမိခန္ဓာမှာဘယ်နေရာကဘယ်အာယုံကိုပဲရှုရှုအပြည့်သဘောကြီးတွေထင်နေတယ်ဝေဒနာလေးကိုရှုတယ်ဟိုတုန်းကဝေဒနာတစ်ခုပေါ်နေရင်ဒါကိုပျောက်ချင်တဲ့လောဘစိတ်နဲ့ထက်ခါထက်ခါထက်ခါထက်ခါအကြာကြီးမရှုရဘူးလားအခုကျတော့ဝေဒနာလေးပေါ်နေတယ်အဲ့ဒီဝေဒနာလေးစီညံလေးလှည့်ပြီးကြည့်လိုက်တာနဲ့အဲ့ဒီဝေဒနာကရှိသေးရဲ့လားမရှိတော့ဘူးဒီခါလေးပြက်ကြသွားတယ်အဲ့ဒီလိုအပြက်သဘောကိုသိချာမြင်နေရဒါပင်ကညာရောက်ပြီဆိုတဲ့အခါမှာ ရုပ်တရားနံတရားတွေဘာကိုပဲရှုရှုရှုသမျှအာယုန်တွေဟာပြတ်သွားတဲ့သဘောကြီးတဲ့။ဘာနဲ့တူတယ်လဲဒီပင်ကညံသိတ်ကိုအားကောင်းနေတဲ့ပုဂ္ဂိုလ်ဆိုရင်မိမိခန္ဓာကိုကြည့်လိုက်ရင်လေခန္ဓာကိုတကိုယ်လုံးအသားတွေဟာတခါတည်းတရွရွဓမောမောနဲ့ပြတ်ကျနေတာပဲတွေ့နေရ။သူတစ်ပါးရဲ့ခန္ဓာကိုကြည့်လိုက်ရင်လေအဲ့ဒီခန္ဓာကိုကြီးဟာအကုန်လုံးပြက်ကျနေတဲ့သဘောကြီးတွေတွေ့နေရ။ဘာနဲ့ဥမာတူတယ်လဲဆိုတော့ဘုန်းကြီးတို့မိဥကင်းပေါ်မှာ နှမ်းလေးတွေထည့်ပြီးလှော်တဲ့အခါမှာဖြောက်ဖြောက်ဖြောက်ဖြောက်ဖြောက်ဖြောက်ဖြောက်ဖြောက်နဲ့တခါတည်းတစ်ဖြတ်ဖြတ်နဲ့ပေါက်နေသလိုပဲယောဂီရဲ့ဉာဏ်ထဲမှာအာလုခန္ဓာကြီးကြည့်လိုက်ရင်လေတစ်ဖြတ်ဖြတ်နဲ့ပြက်နေတဲ့သဘောကြီးတွေတွေ့ရဘယ်သဘောကိုတွေ့ရလဲပြက်နေတဲ့သဘောကြီးတွေတွေ့ရအဲ့ဒီဟာအပြက်ကိုသိတဲ့ပင်ကဉာဏ်ခေါ်တယ်ဘာကိုသိတဲ့ဉာဏ်လဲအေးဘုန်းကြီးတို့ဖြစ်ပြဉာဏ်လေးပြီးသွားရုံနဲ့မပြီးသေးဘူးဈာထဲမှာအထက်ထက်ကိုဉာဏ်နေတွေ့ရအောင်မယ် အဲ့ဒီမှာအပြက်ကိုသိတဲ့ဉာဏ်ရောက်ပြီဆိုဘာနဲ့တူလဲဆိုတော့ဥပမာတစ်ခုပြောရရင်သဲပုံနေအဲ့ဒီသဲပုံလေးပုံမှာသဲပုံလေးကိုကိုကအောက်ကလက်ကလေးနဲ့ရင့်ပြီးတော့ထုတ်လိုက်ရင် အပေါ်ကသဲတွေဟာအများကြီးပြိုပြီးတော့မဆင်းဘူးလားခန္ဓာမှာကြည့်လိုက်ရင်အဲ့ဒီလိုပြက်ကျနေတဲ့သဘောကြီးတွေတွေ့ရခန္ဓာကိုယ်ကြီးတစ်ခုလုံးဟာပြိုဆင်းနေတဲ့သဘောကြီးတွေတွေ့ရအဲအဲ့ဒီလိုဘင်္ဂညာရဲ့သဘောတွေတွေ့တယ် အဲ့ဒီအပြစ်တွေတွေ့လာပြီဆိုရင်ယောဂီပုဂ္ဂိုလ်ကဘာဖြစ်လာလဲဆိုတော့ရှုမှတ်တိုင်းရှုမှတ်တိုင်းတပြက်တည်းပြက်နေတဲ့ယုံ nant သဘောတွေကိုကြီးတဲ့မြင်နေရတော့အဖြစ်ကြီးတဲ့မြင်ရတော့ကြောက်စရာကောင်းတယ်လို့လည်းထင်လာတယ်ဘယ်လိုထင်လာလဲကြောက်စရာလို့ထင်လာတယ်အဲ့ဒါဗယညာခေါ်တယ်ဘာခေါ်တယ်ကြောက်တယ်ဆိုတာကတစေတရေကြောက်တယ်လို့ကြောက်တာမဟုတ်ဘူးဒါကြောက်တာကဒီခန္ဓာကိုယ်ကြီးရဲ့ ပြင့်နေတဲ့သဘောကြီးတဲ့မြင်နေရလို့ကြောက်တာဥမာအဖြစ်အိမ်အိုတိုက်အိုကြီးတဲ့နေရတဲ့ပုံကိုယ်တွေဟာဘယ်ချိန်မှဒါကြီးပြိုကျမှာပါလိနေစရာကလည်းမရှိဘူးဒါပဲမိကိုနေရတယ်ဒါပေမဲ့လို့နေနေရပေမဲ့လို့ဒီအပြစ်ကြီးတဲ့နေရတော့အမြဲတမ်းကြောက်စိတ်တွေမဝင်ဘူးလားအမြဲတမ်းကြောက်စိတ်တွေဝင်နေတာဘုန်းကြီးရန်ကုန်မြို့ကိုရောက်စ တငယ်ချင်းယဟန်တော်တပါးနေပြီးတော့သူ့ဆွေမျိုးသားချင်းနေရှိတဲ့နေရာကိုခေါ်သွားတယ်ရွှေကုံရဲ့အရှိဘက်အဲ့ဒီကိုရွှေကုံရဲ့အရှိဘက်မှာကြောင်းတိုက်တွေအများကြီးရှိတယ်အဲ့ဒီကြောင်းတိုက်တွေခေါ်သွားတယ်ခေါ်သွားတဲ့အခါအဲ့ဒီကြောင်းတိုက်တွေထဲမှာဇရက်တွေပေါ်ရောကြောင်းတွေပေါ်ရောလူတွေအများကြီးပဲမိသားစုတွေအဲ့ဒီမှာ မိသားစုတွေအများကြီးနေကြတချို့ဆိုရင်ဟိုတိုက်အိုကြီးတွေတခါလေပြက်ကြတော့မှအမိုးကြီးတွေကပြုတ်နေပြီတနေရာမှာတင်းနေပြီချိတ်နေပြီ အဲ့ဒါလေးတွေကိုပလတ်စတစ်နဲ့အုပ်ပြီးတော့နေကြတယ်အဲ့ဒီမှာဘုန်းကြီးကအဲ့ဒီမိတ်ဆွေဖြစ်တဲ့ရဟန်းတော်နဲ့အတူသွားရင်ကနေသူ့သူ့ရဲ့ဆွေမျိုးသားချင်းနေဒီထဲနေရတာမကြောက်ဘူးလားလို့ဘုန်းကြီးကမေးတယ်မကြောက်ဖဲနေရောလားတဲ့ဒီနေရာမှာနေပြီးတော့လေတခြားဘဲမှသွားเสียရမရှိဘူးတဲ့ကြောက်ကြောက်နဲ့ပဲနေရတာပဲအဲ့ဒီလိုအိမ်အိုတိုက်ဝူကြီးတဲ့နေရတဲ့ပုဂ္ဂိုလ်ကအများအားကြောက်ရွံ့နေတယ်လို့ပဲအပြည့်သဘောကြီးတဲ့တွေ့နေရတဲ့ပုဂ္ဂိုလ်မှလည်းပဲ ဒါတွေကြီးတဲ့မြင်နေရတော့ကြောက်တဲ့ကြောက်ချင်းဆိုတဲ့သဘောတွေထင်လာတာကိုဒါကဘယညာနဲ့ဘာညာနဲ့လဲဘယညာနဲ့ကြောက်ဖွယ်ထင်လာအဲ့ဒီလိုကြောက်ဖွယ်ထင်လာတော့ဒီမှာရှူတိုင်းရှူတိုင်းကဘာကြောင့်ကြောက်ဖွယ်ထင်ရတာလဲဆိုတော့ပြက်တာတွေ့ရလို့လားဖြစ်တာတွေ့ရလို့လားအေးအပြက်ကြီးတွေတွေ့နေရအဲ့ဒီအပြက်ကြီးတွေဒီယုံနံတရားတွေကိုမြင်နေရတဲ့ကြောက်စရာထင်တော့ဒီခန္ဓာကိုယ်ကြီးအကောင်းလို့ရောထင်သေးရလား န္ဓာကိုယ်ကြီးအကောင်းလို့ကိုမတင်တော့ဘူးဒီယုံ nant တရားတွေဟာတကယ်ကိုမကောင်းတဲ့ခန္ဓာကြီးပါလားဆိုတာကိုတွေ့လာတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတကယ်ဝိပဿနာဉာဏ်ဤပေါက်မြောက်လာပြီဆိုရင်မိမိရဲ့ခန္ဓာကိုယ်ကြီးရနေတာကိုပဲနှစ်သက်သလားမနှစ်သက်ဘူးလားမနှစ်သက်တော့ဘူးအဲ့ဒီမှာကြောက်စရာထင်နေတယ်ဒီခန္ဓာကိုယ်ကြီးရနေတာကိုပဲအပြစ်လို့မြင်လာတယ်အဲ့လိုအပြစ်လို့မြင်လာတာကိုအာဒီနဝဉာဏ်ဘာဉာဏ်လဲ ဒီညံလေး၃ညံကဘုန်းကြီးတို့တထိုင်အတွင်းနဲ့လည်းပဲတခါလေးဖြစ်သွားတတ်တယ်တခါတရံမှာယောဂီပုဂ္ဂိုလ်ဟာမပြည့်ဖဲတော့မနေဘူးဒါပေမဲ့ဒီလို မကောင်းတာတွေကြီးတဲ့တွေ့ရမြင်ရစိတ်ထဲမှာဖြစ်ရတော့ तू ဟာတရားထည့်လျှောက်တဲ့အခါမှာဒီလိုမကောင်းတာတွေလျှောက်ရရင်ကမ္မထမ်းဆရာကညံကြသွားပြီလို့ထင်မှဆိုတဲ့အတွက်မလျှောက်ဖဲနဲ့ခြံနှက်ပြီးတော့သွားတာလေးရှိတတ်တယ်အချို့ပုဂ္ဂိုလ်တွေမှာတကယ်လည်းဖြစ်တယ်တချို့ပုဂ္ဂိုလ်တွေမှာမဖြစ်ဘူး အဲ့တော့တကယ်ဖြစ်ဖို့အတွက်အကြာကြီးအားထုတ်ဖို့မလိုဘူးဒီဉာဏ်လေးဟာနံပါတ်5နံပါတ်6နံပါတ်9ဒီဉာဏ်လေးဟာဘုန်းကြီးတို့တထိုင်နေနဲ့ဖြစ်သွားတဲ့ဉာဏ်ဤပထမဘုန်းကြီးတို့အပြစ်ကူကြီးတွေတွေ့နေရတယ်အပြစ်ကူတွေ့ရပြီဆိုတော့ကြောက်ဖွယ်ထင်လာတယ်ဒါအပြစ်ကြီးတွေမြင်ရတော့ဒီကြောက်ဖွယ်ထင်လာရတာကြီးဆက်ပြီးရှုနေရတော့ကောင်းတယ်ထင်သလားမကောင်းဘူးထင်သလားအေးမကောင်းဘူးလို့ထင်လာတဲ့အာရိနဝဉာဏ်ဖြစ်လာတယ်အဲ့ဒီကနေပြီးတော့ဆက်ပြီးရှုနေတဲ့ပေါ်တဲ့အာယုန်တွေကို ကပ္ပဒန်းဆရာကလည်းပဲဒီအချိန်မှာယောဂီပုဂ္ဂိုလ်ဟာသိအိပ်ပြီးတော့ဒီလိုမကောင်းတာတွေကြီးတဲ့တွေ့ရတော့စုံနေလာတယ်ကြောက်လာတယ်အဲ့ဒီလိုကြောက်လာတဲ့အခါမှာကမ္မထမ်းဆရာအားပေးကောင်းမှုလိုအပ်တယ်ဘသူအားပေးကောင်းမှုလဲကမ္မထမ်းဆရာအားပေးကောင်းမှုလိုအပ်တယ်အဲ့ဒီမှာ ကမ္မထမ်းဆရာကဒီကြုံဘူးတဲ့ဟာလေးတွေအခက်ခဲလေးတွေဘယ်လိုအခက်ခဲတွေရှိတယ်ဒီအခက်ခဲတွေကြောင့် မိမိနောက်တွန့်နေလို့ရှိရင်မင်းရှေ့ကိုကိုလိုချင်တဲ့ပန်းတိုင်ပဲရောက်တော့မလဲဒီခက်ခဲတွေလွန်မြောက်သွားရင်မင်းလိုချင်တဲ့ပန်းတိုင်ရောက်မှာပေါ့ဒါလေးတွေကိုတခါတည်းသိခံပြီးတော့ကြိုးစားသွားရမယ်ဆိုပြီးတော့ဆက်ပြီးကြိုးစားခံရအဲ့လိုကြိုးစားတဲ့အခါရှေ့မှနောက်မှစံနေအောင်မပြတ်မှတ်အဲ့လိုမပြတ်မှတ်တဲ့အခါမှာလည်းတပြက်တည်းပြက်နေတဲ့ယုံနံတွေနောက်ပြီးတော့ဒီယုံနံတွေကိုအပြစ်မြင်ပြီးတော့မပျော်တော့ဒီယုံနံတွေရဲ့အပြစ်ကြီးတဲ့မြင်နေတဲ့အခါဒီခန္ဓာကိုယ်ကြီးရနေတာပျော်သေးရဲ့လား မပြောတော့ဘူးဘုန်းကြီးတို့ယောဂီများနိဗ္ဗိဒာဆိုတာညှိငွေ့တာဒီခန္ဓာကြီးရနေတာကြီးအပေါ်မှာကိုပျော်ပိုက်တဲ့စိတ်မရှိတော့ညှိငွေ့တာဟိုတုန်းကတော့ဒီခန္ဓာကိုယ်ကြီးရှိနေလို့ခံစားကျင်တာတွေခံစားရတယ်အဲမြင်ကျင်တာတွေမြင်ရတယ်ကြားကျင်တာတွေကြားရတယ်ဆိုပြီးတော့သဘောကျနှစ်သက်တယ်အခုအပြည့်သဘောကြီးတွေတွေ့နေတဲ့အခါကျတော့ကြောက်စရာဘာတစ်ခုမှအာမကိုးလောက်တဲ့ခန္ဓာကိုယ်ကြီးပဲဆိုပြီးတော့ ဒီခန္ဓာကိုယ်ကြီးပေါ်မှာညင်းငွေးတဲ့ဉာဏ်นี่မပေါ်ဘူးလားအဲ့ဒီညင်းငွေးတဲ့ဉာဏ်ကနေပိတာဉာဏ်ဘာဉာဏ်နဲ့လဲဘုန်းကြီးတို့ယောဂီများတရားတွေရိတ်တာရောက်ပြီးတော့တရားစအထုတ်စဆိုရင်တချို့ယောဂီတွေအဲ့လိုပြင်းပြီးတော့ညင်းငွေးတဲ့ဉာဏ်นี่ပေါ်ကြတယ်သဘောကတော့ပြင်းတာမို့လေအာမထုတ်နိုင်ပင်ပန်းပင်ပန်းပြီးအာမထုတ်နိုင် အာမထုတ်နိုင်တဲ့ခါကျပြင်းအဲ့ဒါပြင်းနေပြန်ခြင်းနေပြောတယ်ဟိုယောဂီအောင်ဖြစ်တဲ့ပုဂ္ဂိုလ်က အဲ့မှာအဲ့ဒီညံတွေကညင်းငွေတဲ့ညံနေပြီးတဲ့ညံခေါ်တယ်အားပေးတာအားပေးတာတကယ်တော့ဒီညံဟာတကယ်နေပြီးတဲ့ညံဒီစရောက်စပုဂ္ဂိုလ်မှာဒီညံရောက်ပါမလားမရောက်သေးဘူးသူကတကယ်ကိုအာမထုတ်နိုင်လို့ပြင်းတာအဲ့ဒီပြင်းတာကိုဟိုးဘေးကအားပေးတဲ့ပုဂ္ဂိုလ်ကမပြောင်းအားပေးတာအမလီအဲ့ဒါညံနေတက်နေတာနေပြီးတဲ့ညံနေပြီးတဲ့ညံနဲ့ပြောတာဟိုကလည်းအဟုတ်သဘောကြီးကြားပြီးတော့ဆက်ပြီးအားထုတ်သွားတဲ့ခါကျတော့ တကယ်ညံလေးတွေအစဉ်ပြေပြေမဖြစ်နိုင်ဘူးလားဗျာအဲ့ဒီကြတော့မှဖြစ်သွားတာနောက်အဲ့ဒီကနေပြီးတော့နိနိဗ္ဗိဒညံဒီညံတွေကိုလည်းပဲညှင်းငွေ့ပြီးတော့ယောဂီကပြန်ညင်တာတွေမမှတ်ချင်တာတွေဖြစ်လာတယ်ဒါယောဂီဒီမှာ ဖြစ်သွားတာယောဂီကတခါတကယ်ကိုညှင်းငွေ့ပြီးတော့မပြန်ချင်တာတွေပြင်လာပြန်ညင်တာတွေနောက်ပြီးတော့မမှတ်ချင်တာတွေအဲ့ဒီလိုဖြစ်လာပြီးတော့ငင်းငင်းငိုင်ငိုင်နေဖြစ်လာအဲ့ဒီယောဂီကိုတခါအားတက်အောင်စိတ်အားတက်အောင် ကမ္မထမ်းဆရာကပြုပြင်ပြီးတော့ပေးတတ်ဖို့လိုအပ်တယ်။အဲ့ဒီကမ္မထမ်းဆရာကနေပြီးတော့အားပေးပြီးတော့ပြုပြင်ပေးသွားလို့ရှိရင်အဲ့ဒီကနေပြီးတော့ညီငွေမှုဉာဏ်นี่သူဖြစ်တိုင်းဖြစ်တိုင်းပြင်းရင်ပြင်းတာတွေမမှတ်ချင်မမှတ်ချင်တာတွေစသည်ဖြင့်အဲ့ဒီကနေပြီးတော့ရှုမှတ်ရင်ကနေပေါ်ရပေါ်ရတွေဆက်ပြီးရှုမှတ်လာတဲ့အခါကာလကြတော့ဒီလောက်မကောင်းတဲ့ခန္ဓာကိုယ်ကြီးကလွတ်မြောက်ခြင်းနဲ့စိတ်တွေဖြစ်လာတယ်။ဘာစိတ်တွေဖြစ်လာလဲ။လွတ်မြောက်ခြင်း ဝိပဿနာရှုရင်းနဲ့ဉာဏ်နေပေါ်တယ်ဆိုတာဒီစိတ်ကလေးတွေပြောင်းပြောင်းပြောင်းပြောင်းသွားတာဒီမှာကောင်းတာလေးတွေ့ရတော့နှစ်သက်ဝမ်းမြောက်မှုဖြစ်တာမကောင်းတာတွေတွေ့ရတော့ကြောက်ရွံ့ထိတ်လန့်မှုညှင်းငွေမှုတွေဖြစ်တာဟုတ်တယ်မလားအခုမိမိတို့ဝိပဿနာအထုတ်တယ်ဆိုတာဘုန်းကြီးပြောခဲ့ပြီးပြီလေကိုယ်အကြောင်းသိအောင်အထုတ်တာဘယ်သူအကြောင်းသိအောင်လဲကိုယ်အကြောင်းသိအောင်တရားအထုတ်တယ်ဆိုတာကိုယ်ခန္ဓာရဲ့အကြောင်းသိအောင်အထုတ်တာဘယ်သူအကြောင်းမှသိအောင်အထုတ်တာမဟုတ်အခုကိုယ်ခန္ဓာရဲ့အကြောင်းသိအောင်အထုတ်လက်ကား ယောဂီပုဂ္ဂိုလ်ရဲ့တမာတိတွေထက်တန်အားကောင်းစွာရလာတဲ့အခါကျတော့ကိုယ်ခန္ဓာကြီးကောင်းတာတွေ့သလားမကောင်းတာတွေ့သလားမကောင်းပါဘူးအေးအဲ့ဒီလိုမကောင်းတာတွေတွေ့လာတဲ့အခါကျတော့မှညှင်းငွေပြီးတော့ဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့ဘူးလွတ်မြောက်ခြင်းလားအဲ့ဒီလွတ်မြောက်ခြင်းတာကိုမုံစိတ်တုကမြတာဉာဏ်တဲ့။ဘာဉာဏ်နဲ့လဲ။အေးဒီဉာဏ်လေး၃လေးဉာဏ်၄၅ဉာဏ်လေးကဘုန်းကြီးတို့ယောဂီများတထိုင်အတွင်းနဲ့လေးဖြစ်တတ်တယ် တချို့ပုဂ္ဂိုလ်မှာတရင်အတွင်းနဲ့လည်းပဲဒီဉာဏ်လေးတွေပြည့်စုံသွားတတ်တယ်။အဲဒီလိုလွတ်မြောက်ချင်လာတဲ့ခါကျတော့လွတ်မြောက်အောင်တဖန်ကြောင်းကြဆိုင်ပြီးတော့အထူးပြုပြီးတော့ကြိုးစားအားထုတ်ပါအဲလိုတဖန်ပြန်ပြီးတော့ကြိုးစားအားထုတ်တဲ့အခါကျယောဂီဟာရောက်စအသစ်လိုပြန်ဖြစ်သွားတယ်။ဘာလိုပြန်ဖြစ်သွားလဲ။ရောက်စအသစ်လိုပြန်ဖြစ်သွားပြီးတော့တရားတွေကိုတခါလဲဝရိယစိုက်ပြီးဆရာကလည်းတွန်းအားပေးဘယ်နေရာမှအမှတ်မလုပ်အောင်တတိလေးပေးယောဂီ အမှတ်လွတ်နေတယ်တတိပေးရတယ်ယောဂီစကားပြောနေတာတွေ့ရင်ယောဂီအမှတ်တွေလွတ်နေတယ်စကားမပြောနဲ့အဲသွားရင်လာရင်ကလွတ်သွားပြီဆိုရင်လေယောဂီအမှတ်တွေလွတ်သွားပြီတတိလေးထားလိုက်ပါအဲ့ဒီလိုသူ့ကိုတတိလေးပေးပေးပြီးတဲ့အခါ तू ကအထူးတတိပြုကြောင်းကြဆိုင်ပြီးအာထုတ်တဲ့အခါကျတော့ယောဂီအသည့်အာထုတ်တယ်လို့စပြီးတော့အာထုတ်တုန်းကဝေဒနာတွေပေါ်တယ်လို့ဒီယောဂီမှာဝေဒနာတွေအသည့်ပြန်ပေါ်လာတယ်။ဘာတွေပြန်ပေါ်လာလဲ။ အေးဝေဒနာတွေပေါ်လာပြီဆိုတော့ယောဂီကငါတော့တရားတွေကြာကုန်ပြီလို့စိတ်ကဖြစ်သွားတယ်အဲ့ဒါကိုကမ္မဋ္ဌာန်းဆရာအားပေးဖို့လိုအပ်ပါတယ်အဲ့ဒီမှာကမ္မဋ္ဌာန်းဆရာအားပေးပြီးတော့အဲ့ဒီမှာသူ့ကိုဝရိယလေးတွန်းပေးပြီးတော့ဒါလေးကိုလွန်မြောက်အောင်ကြိုးစားရမယ်ဆိုတော့ဒီဝေဒနာကလည်းပဲအထက်ပိုင်းဉာဏ်မှာဖြစ်တတ်တဲ့ဝေဒနာသို့တော့စအာထုစတုံးကပေါ်တဲ့ဝေဒနာကရှုမှတ်လို့မပြောင်းနိုင်ဘူးကြာရှည်စွာမှတ်ယူရတယ်ဒီအခုအထက်ပိုင်းဉာဏ်မှာ ဖြစ်လာတဲ့ဝေဒနာကြတော့ ကြာရှည်စွာမှတ်เสียရမလိုတော့ဘူးတခဏလေးအတွင်းမှာပဲဝေဒနာလေးကမှန်လိုက်ပျောက်သွားလိုက်မှန်လိုက်ပျောက်သွားလိုက်နဲ့အဲ့လိုပျောက်ပျောက်သွားတယ်အဲ့ဒီအပျောက်ဉာဏ်နဲ့ဉာဏ်ကဘာဉာဏ်လဲဆိုပฏิသင်္ခာဉာဏ်တဲ့ဘာဉာဏ်နဲ့လဲဒီပฏิသင်္ခာဉာဏ်ရောက်ပြီဆိုရင်အလွန်ကိုအားစိုက်ပြီးကြိုးစားရတယ်ဆရာသမားကလည်းပဲနောက်ကနေပြီးတော့တတိပေးနေရတယ်သူဟာဝရင်းဝေဒနာတွေပြန်ပြီးဖြစ်ပေါ်လာတဲ့အခါကျတော့စိတ်ကတွန်းဆုတ်လာတဲ့အတွက်ကြောင့်မို့အထူးအားပေးပြီးတော့တိုက်တွန်းပေးရတယ် အဲ့ဒီကနေဆက်လက်ပြီးတော့ယောဂီကလည်းကြိုးစားသွားတယ်အဲ့ဒီလိုအထူးပြုပြီးတော့အားစိုက်ပြီးတော့ကြိုးစားအားထုတ်တဲ့အခါကျတော့စောစောကဥရိယဘေယညံမှာတွေ့တယ်လို့ရှုစရာအာယုန်တွေဟာအပြည့်သဘောကြီးတယ်မဟုတ်ဘူးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်မမြဲတဲ့အနေဆာကောင်းကောင်းသိလာတယ်အဲ့ဒီမမြဲတဲ့အနေဆာလေးတွေသိတာမဟုတ်ဘူးဖြစ်လိုက်ပြက်လိုက်မပြတ်နေစေလို့ဆင်းရဲတဲ့ဒုက္ခကိုယ်လိုတိုင်းမဖြစ်လို့အစိုးမရတဲ့အနတ္တသဘောတွေကိုအဲ့ဒီ ဉာဏ်ကြတော့ပိုင်ပိုင်နိုင်နိုင်ကြီးသိလာတယ်အဲ့ဒီဉာဏ်ကဘာဉာဏ်လဲဆိုရင်သင်္ခါရုပ္ပခာဉာဏ်ဘာဉာဏ်နဲ့လဲဘုန်းကြီးတို့ယောဂီများကိုဘုန်းကြီးစွမ်းနိုင်သမျှတဉဏ်လေးတွေဖြစ်ပုံလေးကိုယောဂီတို့ဟိုဘဝတုဒ္ဒဖြစ်စေခြင်းကဘုန်းကြီးဟောကြားပေးတာနော်အရိယာမညာဘုန်းကြီးကတတိပဋ္ဌာန်ရဲ့ကြွေးကြော်တန်ကိုဟောမယ်ဆိုပြီးဟောခဲ့တယ်ဒီကြွေးကြော်တန်ကိုဒီမညာရဖို့ အတွက်ဟာဒီတတိပဋ္ဌာန်ဝိပဿနာဉာဏ်นี่ဖြစ်ဖို့ဟာဒါတွေပြည့်စုံမှသာအရိယာမဉ္ဇဉ်ဆိုတာရမှာဖြစ်တယ်ဒီအားထုတ်လိုက်တာနဲ့အရိယာမဉ္ဇဉ်တစ်ချက်တည်းနဲ့မေ့ပြီးအိပ်ပျော်သွားသလိုဖြစ်တာနဲ့မက်ဆိုင်တာမဟုတ်ဘူးနော်တချို့ကဒါကိုပဲမက်ဆိုင်သွားပြီဆိုပြီးတော့ကိုကိုကိုကျင်납တယ်ဆရာကလည်းပဲအဲ့ဒီတပည့်ကိုမြှောက်ပေးတယ်အဲ့ကြရင်တော့သွားပြီပေါက်သွားပြီအဲ့လိုတွေဖြစ်တတ်တယ်အဲ့တော့ဆရာသမားကလည်းပဲအတွေ့အကြုံရင့်ကျက်ဖို့မလိုဘူးလားလိုပါဘူးတစ်ချိန်လုံးကဘုန်းကြီးစီမှာ မြန်မာစကားလည်းတတ်ပါတယ်နိုင်ငံသားယောဂီတယောက်လာပါတယ်လာတာကလည်းပဲသူအစင်မပြေဖြစ်တာအဲ့ဒီတရားဌာနတစ်ခုမှာသူတရားတွေအထုတ်နေတယ်နှစ်ပေါင်းများစွာပဲဝင်နေနောက်ကြတော့ဆရာတော်ကလည်းတက်တော်ရတော်ကြည်လာတဲ့အခါကျတော့ကိုယ်တိုင်တရားမပြနိုင်တော့မပြနိုင်တဲ့အခါကျတော့လက်ထောက်ပဇင်းငယ်လေးတွေတရားပြအဲ့လိုတရားပြတဲ့အခါကျတော့ तू ဟာသူ့စိတ်ထဲမှာသူ့ရဲ့အထုတ်နှစ်တွေကလည်းနှစ်တွေကြာလာပြီ တကယ်တရားအတွေ့အသည့်တွေကိုလည်းပဲကိုယ်တိုင်ကြည်ကျင်နက်နက်သဘောကျနေအဲ့လိုသဘောကျပြီးနေတော့ဒီယဟန်းငယ်လေးတွေနဲ့သူတရားအားထုတ်ရမယ်ဆိုရင်သူ့ကို ပြုပြင်မပေးနိုင်တော့ဘူးတကယ်တမ်းအတွေ့အကြုံနေတဲ့ပုဂ္ဂိုလ်ဆိုရင်အထက်ပိုင်းဉာဏ်นี่ဖြစ်လာတဲ့အခါမှာပြုပြင်ပေးဖို့လွယ်ပါမလားမလွယ်ဘူးနော်အတွေ့အကြုံတွေအများကြီးရင်းကျက်မှာအဲ့ဒီလိုဆိုတော့ तू က တပည့်တော်အဲ့ဒီကနေအဲ့ဒီရိတ်တာကနေထွက်လာပြီးတော့ဘယ်ရိတ်တာဘယ်ဆရာတော်ကြီးထံသွားပါတယ်ဗျာတဲ့အဲ့ဒီမှာဆရာတော်ကသဘောမကျဘူးတဲ့အဲ့တော့တပည့်တော်ကမ္မထမ်းဆရာရွေးတာမှန်သလားမှားသလားတဲ့သူကမေးပါတယ်မင်းတို့ဘုန်းကြီးကကဲမင်းကိုပဲပြန်မေးမယ်မင်းကျမ်းမာရေးမကောင်းလို့ဈေးကူတာတော့မယ်ဆိုရင်လို့ အဲ့ဒီမှာအတွေ့အကြုံရင့်ကျက်တဲ့ဆရာကြီးနဲ့ကုမာနာအခုမှဖြစ်သစ္စာဖြစ်တဲ့ဒီမှာဆရာဝန်လေးနဲ့ကုမာနာဆိုတော့ဟာအတွေ့အကြုံရင့်တဲ့ဆရာဝန်ကြီးနဲ့ကုမာပေါ့အဲ့ဒီလိုပဲလေလို့မင်းတရားကိုတကယ်တမ်းပေါ့ပေါ့မြောက်မြောက်အားထုတ်မယ်ဆိုရင်အတွေ့အကြုံရှိတဲ့ဆရာသမားကောင်းကိုမိခိုတာဒါအမှန်ကန်ဆုံးပဲလို့ဒါမင်းရဲ့ဆုံးဖြတ်ချက်မှန်ပါတယ်လို့ပြောရဒါကြောင့်တရားကိုတကယ်လုပ်တော့မယ်ဆိုရင် တကယ်အတွေ့အကြုံပြည့်စုံတဲ့ဆရာကောင်းတမကောင်းကိုအမိခိုယူဖို့မလိုဘူးလားဗျာအထူးကိုလိုအပ်ပါတယ်အဲ့ဒီမှာအခုဒီသင်္ခါရုပ္ပခဉာဏ်ရောက်ပြီဆိုရင်ဒီသင်္ခါရုပ္ပခဉာဏ်ရဲ့တရားအကောင်းဆုံးအမြင့်ဆုံးပဲဘုန်းကြီးတို့ဒီမှာမဉဏ်မရောက်ခင်စัจ जा မှာဆိုရင်ဒီသင်္ခါရုပ္ပခဉာဏ်ကို ရောက်နေတဲ့ပုဂ္ဂိုလ်ဟာရှုတိုင်းရှုတိုင်းရှုကံအာယုန်တွေဟာမြဲတာတွေ့သလားမမြဲတာတွေ့သလား အားလုံးမမြဲတာတွေ့ရရှုပြန်တော့ရောအမဲတက်ပြီးတော့ရှုစရာလိုသေးရဲ့လားအားလုံးကိုတိတိတိတိသွားတာလေးနဲ့အားလုံးဟာအတန်လေးကြားလိုက်လေသိလိုက်တယ်ဟောခန္ဓာမှာပူတာလေးပေါ်လဲသိလိုက်တယ်ခန္ဓာကတဏှာလှုပ်တာလေးပေါ်လဲသိလိုက်တယ်တင်းတာလေးပေါ်လဲသိလိုက်တယ်အကုန်လုံးက तू ကသိနေတာလေးပဲသိယုံမြသိယုံမြလေးပဲအဲ့ဒီသိစရာအာယုံရောသိစိတ်ကလေးကရောမြဲတာလားမမြဲတာလားမမြဲပါဘူးညီအဲ့ဒီသဘောတွေကြီးတွေတွေ့နေရတယ်ဆိုတော့ ဝေဒနာတစ်ခုကိုကြုံတွေ့လာပြီဆိုရင်အဲ့ဒီဝေဒနာပေါ်မှာဖြစ်တဲ့ဉာဏ်တွေပေါက်မြောက်နေပြီဆိုတော့ပျောက်ချင်တဲ့လောဘစိတ်တွေရောပေါ်အောင်မလားသူရှုနေတဲ့အာယုန်တိုင်းဟာမြဲတာတွေ့သလားမမြဲတာတွေ့သလားချမ်းသာတဲ့ဒုက္ခဝေဒနာကိုတွေ့လို့လည်းပဲသူစိတ်တွေဝမ်းမြောက်ဝမ်းသာတဲ့စိတ်ဓာတ်တွေတွေ့တက်ကြွမှုတွေရောရှိအောင်မလားဘာကြောင့်လဲအဲ့ဒီချမ်းသာမှုကရောမြဲတာတွေ့သလားမမြဲတာတွေ့သလားအဲ့ဒီ သင်္ခါရုပ္ပခဉာဏ်ကိုရောက်ပြီဆိုရင်ချမ်းသာဆင်းရဲကိုအငြင်းအမြထားပြီးတော့ဖြစ်ပျက်ဉာဏ်လေးပေါ်နေတဲ့အတွက်အငြင်းအမြထားပြီးရှုနိုင်တယ်။သူ့ရဲ့ဉာဏ်ရဲ့အမိကိုကသင်္ခါရုပ္ပခသင်္ခါရတရားတွေကိုဥပ္ပခပြုနိုင်တဲ့ဉာဏ်နဲ့အားလုံးကိုဘာလုံးနိုင်လဲဥပ္ပခပြုနိုင်တဲ့ဉာဏ်ဆင်းရဲတာကိုလည်းဥပ္ပခပြုနိုင်တယ်ချမ်းသာတာကိုလည်းဥပ္ပခပြုနိုင်တယ်ဘယ်ပေါ်မှစိတ်ကတက်ကြွသွားတာမဟုတ်ဘူးဆုံးနေသွားတာမရှိဘူး အဲ့ဒီပုံမှာအညီမြထားပြီးတော့ဖြစ်ဖြစ်သဘောဉာဏ်လေးကိုတက်ရောက်ပြီးတော့ရှုနိုင်နေတယ်ဆိုတော့တထိုင်တထိုင်ရှုပြီးဆိုရင်ဣရိယာပုကိုခဏလေးထိုင်နိုင်တာလားခိုင်ခိုင်မြဲမြဲထိုင်နိုင်တာလားဣရိယာပုကိုခိုင်ခိုင်မြဲမြဲဤနာယီပေါင်းများစွာဥရိယဘယဉာဏ်ဖြစ်စဉ်ခါတော့က2နာရီ3နာရီဘုန်းကြီးပြောခဲ့တယ်နော်ဟောဒီသင်္ခါရုပ္ပခဏ်ဉာဏ်ရောက်ပြီဆိုတော့နာယီမရင်မတွက်နိုင်လောက်အောင်ပြောနိုင်တယ်ဘုန်းကြီးတို့ကြုံဘူးပါတယ် 48နဲ့8နာရီထိအောင်အားထုတ်သွားတဲ့ပုဂ္ဂိုလ်တယောက်ကြုံမှုပါတယ်48နာရီဆိုလို့သူဟာရိတ်တာကိုတဝါတွင်အားထုတ်ပါတယ်တဝါတွင်အားထုတ်တဲ့အထဲမှာ48နဲ့8နာရီဆိုတာ3 4ချိန်ထိအောင်ပါပါတယ်တစ်ချိန်နဲ့ဖြစ်ခဲ့တာမျိုးမဟုတ်ပါဘူးတချို့ကတထိုင်လေးကောင်းကောင်းမှတ်မိတာနဲ့ဒါကိုပဲသူကကိုယ့်ကိုလက်မှတ်ထောင်နေတာတွေရှိသေးတယ်တချို့တဏှာကြီးကောင်းကောင်းမှတ်နိုင်ပြီးကျွတ်ကျော်နေတာတွေရှိသေးတယ်အမလေး ဒါလေးကိုပဲသူ့မှာတခါနဲ့ညိတ်ကနေသိတ်ကနေဖြစ်သွားပြီအဲ့ဒါဘာလဲအဲ့ဒါမကြတာလားပူကြတာလားနဲ့ဒါလေးကိုတခါနဲ့ပြောကြတယ်တကယ်တမ်းကျတော့ဒီမှာတခဲရဲ့တရားရဲ့အရသာသူတွေကိုတွေ့ဖို့မလိုအပ်ဘူးလားဒီသင်္ခါရုပ္ပခဏ်ညာရောက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီ30ကျော်နာရီပေါင်း30ကျော်နာရီပေါင်း20ကျော်အိုး၄၅နာရီဆိုတာကသူ့အတွက်တခဏလေးပဲတခဏလေးပဲ အဲ့လောက်နာရီတွေထိုင်နေတော့ရှင်ဘုရားဒီပုဂ္ဂိုလ်ထမင်းဘယ်လိုစားတော့မစားတော့ရေလည်းမတောက်တော့သူ့ကိုအဆောင်တွေလှည့်ပြီးတော့စောင်းတဲ့ပုဂ္ဂိုလ်ကတော့မနေနိုင်လို့လှည့်ပြီးတော့တယောက်တည်းလည်းစောင်းရညလည်းပြုပြင်တာမရှိဘူးနေ့လည်းထားတာမရှိဘူးစားတော့လည်းစားတာမရှိဘူးတပိုးတစ်ပန်းလည်းသွားတာမရှိဘူးအဲ့ဒီမှာသူ့ရဲ့ငြင်းငြင်းချမ်းချမ်းသူတရားဖြုတ်ပြီးဆိုတဲ့ခါကျတော့လေသူ့မှာသူအေးအေးချမ်းချမ်းပဲဘာမှကိုကြည်ကြည်လင်လင်လန်းလန်းဆန်းဆန်းလေးပဲအဲ့ဒီလောက်ထိအောင်ကိုအထုတ်နိုင်တယ် အဲ့ဒါပါလဲဆိုရင်ဒီသင်္ခါရုပ္ပခဉာဏ်ရဲ့အစွမ်းနေဗာဉာဏ်ရဲ့အစွမ်းနေလေအေးသင်္ခါရတွေကိုအာလုံးလေးလေးရှု ပြီးတော့ဒီခါရင်ရှုတိုင်းရှုတိုင်းဟာဖြစ်ပြဖြစ်ပြဖြစ်ပြဒါပဲသိနေတာဖြစ်ပြဒီကိုပဲအကုန်လုံးသိနေတာအဲ့ဒီသင်္ခါရုပ္ပခဉာဏ်မှာဘုန်းကြီးတို့ယောဂီများသူ့မှာဂုံအင်္ဂါတွေရှိတယ်ထူးခြားတဲ့ဂုံတွေဘုန်းကြီးတို့ညီမျှတဲ့ဂုံတွေရှိတယ်ဒီပြင်ဉာဏ်နဲ့မတူတာလေးတွေပေါ့ ထူးခြားမှုညီမျှမှုဆိုတာကဘာလဲဆိုတော့ကြောက်ချင်းနှစ်သက်ချင်းကင်းတယ်ဘုန်းကြီးတို့တရားအထုတ်စတရားလေးတော့အမှတ်လေးတော့ကောင်းပါရဲ့ကောင်းလို့ဆရာသမားကဈဉ္ညာလေးရှောင်းလူရှင်းတဲ့နေရာလေးဈဉ္ညာရှောင်းညအချိန်မှာဆိုရင်လည်းပဲမအိပ်သေးပဲနဲ့9နာရီဆိုရင်အဆောင်ပြန်ပြုတ်ပွဲကိစ္စလေးပြုတ်ပြီးဈဉ္ညာရှောင်းဆိုပြီးဈဉ္ညာရှောက်တယ်အခုတချို့ယောဂီတွေကကိုခန်းလေးကိုကိုနေရာလေးကိုဝင်ပြီးအိပ်ကြပြီးကိုကတယောက်တည်းဈဉ္ညာရှောက်တယ်ဈဉ္ညာရှောက်နေရင်ကနေပြီးဟိုဘက်ကချော့ဆိုလန့်မြန်ပြီ ဒီဘက်ကကြိုးဆိုလမ်းမြန်ပြီနောက်ကနေမြန်ကို့မြန်ပုတ်လိုက်မှလေလားဟဲ့ဘာလို့လိုက်မှလေလားဟဲ့နဲ့ကြောက်နေတာဒီသင်္ခါရုပ္ပကညာမှာအဲ့ဒီကြောက်ချင်းလန့်ချင်းလုံးဝမရှိတော့ဘုန်းကြီးတို့ဘုရားယဟန္တာတွေမှာဆိုရင်ဒီကြောက်လန့်ထိလန့်ခြင်းဆိုတာမရှိတော့ဘူးလေအဲ့ဒီလူကိုဒီမှာဉာဏ်လေးရင့်တန်လာတဲ့ခါကျတော့ဒီမှာကြောက်ချင်းနှစ်သက်ချင်းဆိုတာဘာမှမရှိတော့ဟိုတုန်းကဥရိယဘုရားညာတုန်းကတရားအမှတ်တွေကောင်းလုံးလို့ဆိုပြီးတော့မိဘတွေဆွေမျိုးတွေဒီတရားတွေအာထုစေခြင်းနဲ့ အားလုံးရှားရှားပုံကိုယ်တွေကိုလည်းလိုက်ပြီးပြောခြင်းဟောခြင်းနဲ့စိတ်တွေဖြစ်တယ်။ဒါကြောင့်လေဒီတရားပုံမှာနှစ်သက်နေလို့ဟုတ်တယ်မလား။အခုဒီမှာကြတော့ဒီသင်္ခါရုပ္ပကညာကြတော့ဒါတွေပုံမှာနှစ်သက်ခြင်းကြောက်ရွံ့ထိတ်လန့်ခြင်းလည်းဘာမှမရှိတော့ဘူးတဲ့။နောက်တစ်ခါကြတော့နံပါတ်2ကချမ်းသာဆင်းရဲရှုမြဲတူညီတဲ့။ချမ်းသာတာလည်းဖြစ်ပြီးပြတ်သွားတာပဲ။ဆင်းရဲတာလည်းဖြစ်ပြီးပြတ်သွားတာပဲ။အဲ့ဒီဖြစ်ပျက်ကိုမြင်နေတဲ့အတွက်ကြောင့်ချမ်းသာလို့လည်းပဲစိတ်ဓာတ်တွေတက်ကြွမနေဘူး ဆင်းရဲလို့လည်းပဲစိတ်တွေညစ်မနေတော့အားလုံးဟာတိယုံတိယုံမြလေးနဲ့ပဲရှုသွားနိုင်တယ်တဲ့ချမ်းသာဆင်းရဲရှုမြဲတူညီကြောင်းကြမပြုတ်မှတ်ရှုလွယ်သည်ဒီဖောင်းနာပိန်နာလေးကိုရှုနေတယ်လှုပ်နေတာလေးသိနေတယ်ဒါလေးသိရင်ကမျက်နှာလေးပေါ်မှာစစ်ကနေပေါ်လာရင်အဲ့ဒီပေါ်လေးလှမ်းပြီးသိလိုက်တယ်မျက်နှာလေးပေါ်အောက်ပိုင်းကပူကနေပေါ်လာရင်ပူတာလေးပေါ်မှာလည်းလှမ်းပြီးသိနေတယ်ဘာနဲ့ဥမာပြောရမလဲဆိုရင် ဘုန်းကြီးတို့မြန်မာနိုင်ငံမှာမြန်မာဆိုင်ဝမ်ကြီးတွေရှိတယ်အဲ့ဒီမြန်မာဆိုင်ဝမ်ကြီးကိုအလေကောင်ကရွာစားဖြစ်တဲ့ပုဂ္ဂိုလ်ကဆိုင်ဝမ်ကြီးတီးတဲ့အခါနောက်ကျောမျက်နှာလှည့်တာလားပိဋကဘက်မျက်နှာလှည့်တာလားအဲ့လိုပိဋကဘက်မျက်နှာလှည့်ပြီးတီးတဲ့အခါမှာသူ့ရဲ့တီးလုံးတီးခွက်အတိုင်းသူ့ရဲ့နောက်ကျောမှာတီးတဲ့နောက်ကျောမှာ ရှိတဲ့ဒီမှာဘုံလုံးလေးတွေကိုလဲမကြည့်ဘဲနဲ့မလွဲအောင်မတီးနိုင်ဘူးလားသူ့ရဲ့ဒီမှာစွမ်းရည် သူကျွမ်းကျင်နေတဲ့အခါကျတော့နောက်ကဘုံလုံးလေးတွေလဲမကြည့်ပဲနဲ့မလွဲအောင်တီးနိုင်တယ်လို့ပဲဒီသင်္ကာရုပ္ပခဉာဏ်ကိုရောက်နေတဲ့ပုဂ္ဂိုလ်ဟာဘယ်အာယုံလေးပေါ်ပေါ်ပေါ်လိုက်တဲ့အာယုံကိုလွတ်သွားတယ်ဆိုတာမရှိဘူးအမြဲတမ်းတတိလေးကပ်ပြီးတိလိုက်တယ်တိလိုက်ယုံတိလိုက်ယုံလေးနဲ့ပဲသွားနေတာဒါကြောင့်မို့ကြောင်းကြမပြုတ်မှတ်ရှုလွယ်သည်တဲ့သင်္ခါရုညီမှုဂုံသုံးမြည်တဲ့ကဲဒါသင်္ခါရုပ္ပခဉာဏ်ရဲ့ညီမျှမှုဂုံအင်ကတခြားဉာဏ်နေနဲ့မတူဘူးဒီဉာဏ်မှာဒါလေးထူးကြတယ် အဲ့ဒါလေးဆိုလိုက်ကြောင်းနေတဲ့ချင်းကင်းရှင်ပေသည်ချမ်းသာဆင်းရဲရှုမြဲတူညီကြောင်းကြမပြုမှရှုလွယ်သည်သင်္ခါရုညီမှုဂုံသုံးမြည် ကြောင့်နှစ်သက်ချင်းကင်းရှင်ပေသည်ချမ်းသာဆင်းရဲရှုမြဲတူညီကြောင့်ကြမပြုမှရှုလွယ်သည်သင်္ခါရုညီမှုကုံသုံးမည်ဒါသင်္ခါရုပိကညာရဲ့ညီမျှမှုကုံရင်ကသုံးပါနောက်ထူးခြားတဲ့ကုံရင်ကသုံးပါရှိသေးတယ် အဲ့ဒီထူးခြားတဲ့ကိုရင်ကသုံးပါးကရှုတဲ့အခါမှာ ရှုကအာယုံပေါ်မှာကြာရှည်စွာတီးနေတယ်။ဘုရားဥရိယဗျာညံတော့ကဘုန်းကြီးအမှတ်တွေကောင်းလုံးလို့ပြောခဲ့ပြီးနှစ်နာရီသုံးနာရီထိအောင်အမှတ်တွေမြဲပြီးတော့တီးနေအောင်ရှုနိုင်တယ်လို့ပြောခဲ့ပြီ။ဟုတ်တယ်မလား။ဒီသင်္ကာရုပ္ပကညံကြတော့စောစောကပြောတဲ့အတိုင်းနာရီပေါင်းများစွာကိုတီးနေအောင်ရှုနိုင်တယ်။ကြာရှည်စွာဘယ်မှစိတ်တွေပြန်လွှဲမှုမရှိဘူး။ကြာရှည်စွာတီးနေအောင်ရှုနိုင်တယ် နောက်ပြီးတော့ရှုပြန်တော့လည်းပဲကြားလေကြားလေမှတ်စိတ်တွေကတိမ်မွေ့တိမ်မွေ့လာတယ်အာယုံမှတ်စိတ်လေးတွေကမထင်ရှားတော့မထင်ရှားတဲ့အခါကျတော့ဒီမှာသူ့ရဲ့လှုပ်နေတဲ့သဘောလေးတိယုံများတိယုံများလေးတိမ်မွေ့နေတယ်အဲလိုတိမ်မွေ့ယုံနေလားဆိုတော့နောက်ပြီးတော့အာယုံတချမ်းဒီလိုတိမ်တိမ်မွေ့မွေ့လေးဖြစ်လို့မှတ်စရာအာယုံမထင်ရှားလို့တပည့်တော်မှတ်စရာအာယုံရှာပြီးတော့မှားရတယ်ဆိုတာလည်းမရှိဘူး အာယုန်တရားပြန့်သွားကင်းသည်ကိုရှုမှတ်နေတဲ့တိယုံတိယုံများအာယုန်လေးပုံမှာပဲစိတ်ကလေးတည်နေတယ်အဲ့ဒါသင်္ခါရုပ္ပကဉာဏ်ရဲ့ထူးခြားတဲ့ကိုဘုန်းကြီးတို့ခုယောဂီပုဂ္ဂိုလ်များဒါဘုန်းကြီးတို့ရိတ်တာတွေမှာဆိုရင်ဘုန်းကြီးရိတ်တာမှာအမြဲတမ်းနှစ်ပေါက်ဖွင့်ထားပါလေပိတ်ရမရှိပါဘူးအဲ့ဒီနှစ်ပေါက်ဖွင့်ထားတဲ့အခါမှာအခုလိုတာမန်အချိန်ပေါ့တရားတရားကျော်အထက်မှာရှိပါလေဒါအမြဲတမ်းမှာ ဒီမြဲတမ်းယောဂီတွေကိုနေ့စဉ်တရားဟောပြောပြီးတော့သူတို့ရဲ့ဉာဏ်ရည်တွေတိုးတက်အောင်နေ့စဉ်နဲ့အမျှတရားဆွေးနွေးပေးရပါတယ်တရားတွေစင်မေးပေးရပါတရားတွေပြုပြင်ပေးရပါဒါနေ့စဉ်မှာရောက်စားယောဂီလည်းပါပါတယ်ဉာဏ်နှုတဲ့ပုဂ္ဂိုလ်တွေလည်းပါပါတယ်ဉာဏ်နေအရင်ပိုင်းယောဂီတွေလည်းပါပါတယ်အဲဒီပုဂ္ဂိုလ်တွေကိုဘုန်းကြီးတို့နှစ်ပေါင်းတရားဆင်ပေးနေပါ နွေရာသီရောက်တဲ့အခါကျတော့အဲဒီမှာကျောင်းပိတ်ရာသီဖြစ်တဲ့အတွက်ကျောင်းသူကျောင်းသားတွေ400 400ကျော်လောက်ရှိပါတယ် အဲ့ဒီကျောင်းသူကျောင်းသားတွေပြီလို့တင်းညာရာသီရောက်ပြီဆိုရင်ဘုန်းကြီးရိပ်တာမှာယောဂီတထောင်ကျော်ရှိပါတယ်။ဒါမျိုးကရိပ်တာဖြစ်ပါတယ်။တောရိပ်တာမှာယောဂီ900ကျော်600ဝန်းကျင်ရှိပါတယ်။အဲ့ဒီယောဂီတွေကဘုန်းကြီးတို့ဒီမှာနေ့စဉ်တရားပြတ်တနေတာဖြစ်တဲ့အတွက်အစ်စ်ကိုအစ်စ်ရောက်စားယောဂီကိုရောက်စားယောဂီတရားမှတ်တအောင်သင်ပေးရတယ်။အလယ်လတ်ဖြစ်တဲ့ပုဂ္ဂိုလ်သူ့ရဲ့မှတ်စိတ်တွေမြဲမြဲဆွဲဆွဲမှတ်နိုင်အောင်တွန်းပေးရတယ် အထက်ပိုင်းဖြစ်တဲ့ပုဂ္ဂိုလ်တွေကိုသူတို့ပြောတာတွေကိုနားထောင်ပြီးတော့သူတို့ကိုပြုပြင်ပေးရအဲ့လိုပြုပြင်ပေးရတဲ့အခါမှာဒီလိုသင်္ခါရုပ္ပကဉာဏ်ကိုရောက်တဲ့ပုဂ္ဂိုလ်အရှင်ဘုရားအများကြီးရှိသလားဆိုတော့မရှိပါဘူးအမတန်ကိုရှားပါပါအမတန်ကိုရှားပါပါအခုခေတ်မှာပို့ပြီးတော့ခက်ခဲနေပါတယ်အခုခေတ်မှာဘုန်းကြီးတို့တရားရိပ်တာတွေရဲ့အန္တရာယ်ဟာဘာတွေလဲဆိုရင်အခုလက်ကင်ဖုံးနေပါဒီလက်ကင်ဖုံးနေဟာဘုန်းကြီးတို့တရားရိပ်တာအတွက်အထူးအန္တရာယ်ကြီးတဲ့ လက်ကင်ဖုံးတွေဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကလေးတွေဟာလူတိုင်းကလေးတိုင်းခုလက်ကင်ဖုံးတွေပါနေပါတယ်။ပါနေတဲ့အခါကာလကြတော့ဘုန်းကြီးတို့ကဘလောက်ပဲတရားတွေအားပေးပြီးတော့ဟောနေနေဒီကလေးကသူ့လက်ကင်ဖုံးကင် ပြီးတော့ဂိမ်းကစားနေတယ်။ဓမ္မမဟုတ်သူဟာတယောက်နဲ့တယောက်မက်ဆေ့ပို့နေတယ်။အဲ့ဒီလိုတွေဆိုတော့တရားပုံမှာသူတို့အာယုံမရောက်ဘူး။တရားဈဉ္ညာလျှောက်တယ်ဆိုရင်လေဒီလက်ကင်ပုံလေးကင်ပြီးတော့ဂိမ်းကစား ဒါမှမဟုတ် message ပို့နေတာဒီလိုလုပ်နေကြတယ်အဲ့တော့တရားအတွက်ကတော့ဒီလက်ကင်ပုံလေးတွေဟာတကယ်ကိုအန္တရာယ်ကြီးဖြစ်ပါတယ်ဒါဘုန်းကြီးတို့မာစီသာသနာရိပ်သာကြီးမှာဒီမလာခင်ဘုန်းကြီးတို့၃လရက်ကဆရာတော်များဆုံမိတဲ့အခါမှာဒီအကြောင်းလေးတွေသူတို့ခက်ခဲနေတာတွေကိုပြောပါတယ်ဒါကြောင့်မို့ဘုန်းကြီးကတင်ပြခဲ့ပါတယ်ဘုန်းကြီးရဲ့ရိပ်သာမှာဒီနှစ်ပထမဦးဆုံးစမ်းသပ်ပါတယ်လို့ယောဂီတထောင်ကျော်ရှိပါတယ်အဲ့ဒီတထောင်ကျော်ကိုဘုန်းကြီးစမ်းသပ်တာကဘုန်းကြီးတို့ဟိုမှာအခုဆိုရင်ဘာလို့ဟွန်း မဲ့စုံတို့ဘာလို့ဆိုတာလေလောက်ကြတယ်ပေါ့ဒီနေရာဆေးလေးမတောက်ရတဲ့နေရာလို့ဒီနေရာကိုမစားရတဲ့နေရာလို့ဆိုအတတ်မှတ်တယ်လို့ဘုန်းကြီးလည်းပဲဘုန်းကြီးရဲ့ရိတ်တာဓမ္မယုံကို ဖုံးကင်းစင်နေမည်လို့တတ်မှတ်ပေးလိုက်တယ်စွမ်းစားကြောင်းဖုံးကင်းစင်နေမည်လို့ဒီနှစ်ခုကိုဘုန်းကြီးတတ်မှတ်ပေးထားတယ်သူတို့အဆောင်ကိုဘုန်းကြီးမတတ်မှတ်အဆောင်ကိုတော့ဘုန်းကြီးမတားမြစ်တော့အဲ့တော့ဒီဓမ္မယုံနဲ့စွမ်းစားကြောင်းမှာဖုံးလုံးဝကင်းစင်ရမယ်ဆိုတော့တကယ်လို့တွေ့လာခဲ့ရင်အဲ့ဒီဖုံးကိုဘုန်းကြီးတို့သိမ်းဆဲပါမယ်။ မိမိပြန်တဲ့အချိန်ကျမှဒီဖုန်းကိုလာပြီးတော့ယူရပါမယ်။ဒါကြောင့်မို့ဓမ္မယုံပေါ်မှာဖုန်းတွေလုံးဝမယူခဲ့ပါနဲ့။စွမ်းစားကြောင့်စွမ်းစားကြွလာတဲ့အခါဖုန်းတွေမပါခဲ့ပါနဲ့။အဲ့ဒါကင်းစင်နေမြေပါဆိုပြီးဘုန်းကြီးဆောင်ရွက်လိုက်တာ။ဒီနေ့အောင် မြင်ပါတယ်။ဒါကြောင့်မို့အဲ့ဒီရိတ်တာကြီးတွေမှာလည်းပဲတကယ်လို့ဖုန်းကိုအကုန်လုံးကိုမယူခဲ့နဲ့ဆိုတော့လည်းဖြစ်မှာမဟုတ်တဲ့အတွက်သူတို့အဆောင်မှာတော့ခွင့်ပြု